သာသနာတော်တက္ကရာ2545ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမူလရာတိတရင်ကျော်လာဇန်12ရက်နေ့ရတော်ဘုရား၏တက်တော်54နှစ်ပြည့်ဝိဇ္ဇတမင်္ဂလာပွဲကျင့်ပရာမှာ အထူးတရားအထုတ်ပူဇော်ပွဲ၌မာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအထုတ်လျက်ရှိကြတဲ့တန်ဃာတော်များအားလုံးဆရာကြီးဆရာလေးယောဂီတော်စင်ပေါင်းတို့ကိုမိခိုတိုင်းလှမြတ်ဓမ္မဆိုတဲ့တရားတော်ဖြင့်တရားအလှပေးလှမှာဖြစ်ပါတယ်ဒီမိခိုတိုင်းလှမြတ်ဓမ္မဆိုတဲ့ miko miko ochie ya ihe odiod tsryankopid mmikoya dnye chp psko ardwryaowehre aguradma na bnaya gudra dma na ụbdabrya ဓမ္မဝဒလပရကမောအနိခိတတုရောကုသလေသူဓမ္မေသူအယံပိဓမ္မောနာထကရဏောဘေကဝေယံတို့များဥจิตသားတို့ဘုနာစာပရမိခိုယမိတရားနောက်တစ်မျိုးကဘိက္ခုယဟန်သည်ဘေကုတန္တရာဘေကုရှုမြင်၍မဟာတတိပဋ္ဌာဝိပဿနာတရားတွေကိုရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်ပေါင်းတို့သည် အာကုသလနာဓမ္မနာအာကုသိုလ်တရားတို့ကိုဘာဟာနာယပေခြင်းငါကုသလနာကုသိုလ်ကုသလနာဓမ္မနာကုသိုလ်တရားတို့ကိုဥပတံပရာယပြည့်ပြည့်စုံစေခြင်းငါအရဒဝီရိယောမတွန့်မဆုပ်အာထုအသောဝိရိယရှိသည်အာထုအသောဝိရိယရှိသည်ဖြစ်၍ဝိဟရတိနေ မြတ်စွာဘုရားရှင်ရဲ့မိကိုရမဲ့တရားတော်ထဲမှာအရဒဝိယဝိပဿနာဘာဝနာလုပ်ငန်းတွေပွားများအားထုတ်တဲ့အခါကာလမှာမတွန့်ဆုတ်တဲ့အာထုတ်မှုဝရိယမျိုးနဲ့ကြိုးစားပြီးတော့အာထုတ်ပါအယုတ်ကြည်ကြည်အေးခန်းခန်း မိမိရဲ့ကိုယ်နဲ့အသက်ကိုမငဲ့ကွက်ဖဲနဲ့တရားရရေးကိုသာရှေ့ရှုပြီးတော့ကြိုးစားအားထုတ်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်များဟာမိမိလူလားတောင်းတအပ်တဲ့ဆင်းရဲကတိငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်ပဲဆက်ရောက်ပြီးတော့မျက်မှောက်ပြုတွေ့သိနိုင်ပါလိမ့်မယ်တဲ့အဲ့ဒီလိုမတွန့်မဆုတ်ဘဲနဲ့ကြိုးစားပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်မှာအကုသလနာဓမ္မနာ အကုသိုလ်တရားတို့ကိုပဟာနာယပေခြင်းငါ၎င်းခုယောဂီပုဂ္ဂိုလ်များမိမိရဲ့ခန္ဓာမှာပေါ်လာသမျှအာယုန်လေးကိုမလွတ်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ကြိုးစားပြီးတော့ရှုနေလို့ရှုမှတ်တဲ့အာယုန်ပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်နေပြီဆိုရင်အဲဒီပုဂ္ဂိုလ်ရဲ့တန်တမှာလောဘဆိုတဲ့အကုသိုလ်တရားတွေဒေါသအကုသိုလ်တရားတွေမောဟဆိုတဲ့အကုသိုလ်တရားတွေ ဝင်နိုင်ပါဦးမလားရှုမှတ်နေတဲ့အခိုက်ကလေးမှာဒီအကုသိုလ်တရားတွေကိုပယ်ပြီးဖြစ်နေတယ်ဒါကြောင့်အကုသလနာဓမ္မနာအကုသိုလ်တရားတို့ကိုဘာနာယပေခြင်းငါ၎င်းကုသလနာဓမ္မနာကုသိုလ်တရားတို့ကိုဥပတံပရာယပြီးပြည့်စုံစေခြင်းငါ၎င်းရှုမှတ်နေတဲ့ယောဂီမှာတော့ဖြင့်တစ်ချက်မှတ်လို့ရှိရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်တစ်ချက်မှတ်ရင်တကုသိုလ်တစ်ချက်မှတ်တကုသိုလ်နဲ့ မှတ်ချက်တိုင်းမှတ်ချက်တိုင်းမှာသူ့ရဲ့တန်တာမှာကုသိုလ်တရားတွေဆုပ်ယုပ်နေသလားတိုးပွားနေသလားကုသလနာဓမ္မနာကုသိုလ်တရားတို့ကိုဥပါသံပရာယပြည့်စုံစေခြင်းငှာ၎င်းဒီလိုအထုတ်နေခြင်းဝရိယဆိုင်ပြီးရှုမှတ်နေခြင်းဟာကုသိုလ်တရားတွေတိုးပွားပြီးတော့အကုသိုလ်တရားတွေပယ်ပြီးဖြစ်နေတယ်တစ်ချက်ခုတ်လိုက်တာနဲ့နှစ်ချက်ပြတ်နေတယ်ဥမာအားဖြင့် ဘုန်းကြီးတို့မိမိအိမ်ကနေပြီးတော့ရွှေတကုံဖျားကိုတွားတဲ့ပုဂ္ဂိုလ်ဟာခြေလန်းလှန်တိုင်းလှန်တိုင်းဟာရွှေတကုံဖျားနဲ့တလန်းပြီးရင်တလန်းဝေးသွားတာလားနီးလာတာလားတလန်းလှမ်းလိုက်တိုင်းတလန်းနီးသွားတယ်တလန်းလှမ်းလိုက်တိုင်းတလန်းနီးသွားတယ်အဲ့လိုရွှေကုံဘုရားကြီးနဲ့နီးသွားတယ်လို့မိမိအိမ်နဲ့ကြတော့ဘာဖြစ်သွားလဲ ဝေးဝေးသွားတယ်တလန်လန်လိုက်တလန်ဝေးသွားလိုက်နောက်တလန်လန်လိုက်နောက်တလန်ဝေးသွားလိုက်အဲ့ဒီသဘောပဲဒီဝိပဿနာတရားတွေပွားများနေတဲ့ပုဂ္ဂိုလ်များဟာတစ်ချက်မှန်လိုက်ရင် ကုသိုလ်စိတ်တစ်ခါဖြစ်လိုက်နိဗ္ဗာန်နဲ့နီးသွားလိုက်နိဗ္ဗာန်နဲ့နီးသွားတာနဲ့အမြအပေဆင်းရဲနဲ့ဘာဖြစ်သွားလဲဝေးသွားတယ်တစ်ချက်မှတ်လိုက်တာနဲ့တစ်ချက်ကုသိုလ်စိတ်တွေဖြစ်သွားလိုက်အကုသိုလ်စိတ်တွေပယ်ပြီးဖြစ်သွားလိုက် တစ်ချက်ရှုမှတ်လိုက်တာနဲ့နိဗ္ဗာန်နဲ့หนีသွားလိုက်အပင်နဲ့ပါဖြစ်သွားလေအဲ့လိုကိုတခါနဲ့ရှုမှတ်လိုက်တဲ့ရှုမှတ်လိုက်တဲ့ဟာတစ်ချက်ခုတ်လိုက်တာနဲ့နှစ်ချက်ပြတ်နေတယ်ကုသိုလ်စိတ်တွေကုသိုလ်တရားတွေပြည့်ပြည့်စုံစေပြီးတော့တိုးပွားစေပြီးတော့အကုသိုလ်တရားတွေကိုပယ်ပြီးဖြစ်နေတယ်တဲ့ဒါကြောင့်မြတ်စွာဘုရားကအာရဒဝိရိယောမတွန့်မဆုတ်အာထုတ်အပ်သောဝရိယရှိရမယ်တဲ့ ဒီတော့အဲ့လိုဝရိယတွေစိုက်ပြီးတော့အာထုတ်တဲ့ခါကာလမှာဓမ္မဝါမိမိရဲ့အာအစွမ်းရှိသလောက်ကြိုးစားရမယ်တရားအာထုတ်တဲ့ခါကာလမှာမိမိရဲ့အာစွမ်းဆိုတာတခြားအာစွမ်းတွေကိုပြောတာမဟုတ်ဘူးခန္ဓာကိုယ်ရဲ့ကအားတွေကိုဆုလို့တာမဟုတ်ဘူးတရားအားတွေသန္တာအားတွေဝရိယအားတွေတရားအားအားကြီးတဲ့ပုဂ္ဂိုလ်ဟာအားကောင်းတဲ့ပုဂ္ဂိုလ်ဟာပိုပြီးကြိုးစားတယ် ဆန္ဒလူကျင်မှု အားကြီးတဲ့ပုဂ္ဂိုလ်ဟာပိုပြီးကြိုးစားတယ်။အဲလိုမိမိရဲ့တဏှာအားဆန္ဒအားဤအစွမ်းရှိသလောက်ကြိုးစားပါတဲ့။ဒါနပရကမငြင်းမြန်တဲ့အာထုတ်မှုရှိရမယ်တဲ့။ငြင်းမြန်တဲ့အာထုတ်မှုရှိသည်ဖြစ်၍ဆင်းရဲငြိမ်းချောင်းဖြစ်တဲ့မဟာတိပဋ္ဌာန်ဝိပဿနာတရားတွေကိုအာထုတ်ဖို့အခုရှင်မင်းဝန်သာသနာရိပ်သားရောက်လာကြတဲ့ပုဂ္ဂိုလ်များ မိမိတို့အတွက်ဘာမှစာရေးနေရေးကြံမာရေးဘာရေးမှပူဇော်မရှိတော့အဲ့လိုပူဇော်မရှိတဲ့အခါကဏ္ဍကြတော့ဟောမိမိရှုမှတ်ရမယ့်အမှတ်တရားလေးကိုမြင်းမြဲမြန်းမြန်းကြိုးစားပြီးတော့ရှုမှတ်ရမယ်ဓမ္မယုံမှာမိမိဟာထိုင်ပြီးရှုမှတ်နေတဲ့အမှတ်ဟာရက်တဲ့ခါမှာရှုမှတ်မှုလွတ်မသွားစေရအောင် ရက်တဲ့အခါမှာလည်းပဲအဲ့ဒီရက်ချင်းစိတ်လေးပထမစဖြစ်ပေါ်လာကလေးကရက်ချင်းနဲ့ရက်ချင်းနဲ့ရက်လိုက်တဲ့အခါကျတော့မှခန္ဓာကိုယ်တရွေချင်းတရွေချင်းအစစ်စစ်ကြွကြွပန်သွားပုံလေးကိုရက်တယ်ဘုံမဟုတ်ထားတယ်ထားတယ်ထားတယ်ဒီတိုင်းရက်မိတဲ့အခါကျတော့မှရက်တယ်ရက်တယ်သူအဲ့လိုအစင်းစစ်မိမိရက်တဲ့အမူအရာထိအောင်ပန်အောင်ယူရတယ်ရက်တဲ့အမှတ်ကသွားတဲ့အမူအရာထိအောင်ပန်အောင်ယူရတယ် အဲလိုရှုမှတ်မှုဟာမြင်နေရမယ်ထိုင်ပြီးရှုမှတ်တဲ့အမှတ်တွေဟာရက်တဲ့နေရာပညာသွားတဲ့နေရာအကုန်ပါရဓမ္မယုံမှာယောဂီကြိုးစားပြီးတော့ရှုမှတ်နေတဲ့အမှတ်တရားတွေဟာဒီဓမ္မယုံနေထားမပြစ်ခဲ့ရဘူးအဆောင်ထိအောင်ဒီရှုမှတ်မှုအမှတ်တရားတွေရှုသွားရမယ်ဘာလို့သွားရမှာလဲဟင်အဲ့ဒီအဆောင်ရောက်တော့လေမိမိရဲ့ပြုပွဲကိစ္စလက်ကလေးကိုရင်ကိုယ်တာဆန့်ရင်ဆန့်တာကန်ရင်ကန်တာဖွင့်ရင်ဖွင့်တာပိတ်ရင်ပိတ်တာ စသည်ဖြင့်အလုံးအမှုအရာတိုင်းအမှုအရာတိုင်းကိုတတိလွတ်ရမလားမလွတ်ရဘူးလားဒဏ္ဍပရကမာမိမိရဲ့ရှုမှတ်မှုအမှတ်တရားတွေကိုမြဲမြံသောအားထုတ်မှုရှိရမယ်။အဲဒီအဆောင်ကနေပြီးတော့မိမိရှုမှတ်နေတဲ့အမှတ်တရားတွေဟာလည်းဓမ္မယုံပြန်လာတဲ့အခါကျတော့အဲဒီအမှတ်တွေဓမ္မယုံထိအောင်အပါယူသွားရမယ်။ ထိုင်တဲ့ဣရိယာပုကရက်တဲ့နေရာထိအောင်ပအောင်ရက်တဲ့ဣရိယာပုကသွားတဲ့နေရာထိအောင်ပအောင်သွားတဲ့ဣရိယာပုကထိုင်တဲ့နေရာထိုင်တဲ့ဣရိယာပုကလျောင်းတဲ့နေရာဣရိယာပုတိုင်းဣရိယာပုတိုင်းကိုတခါတဲ့ရှုမှတ်မှုကသစဉ်တဒန်းနဲ့ကပ်ပြီးတော့ပါသွားရမယ်ရှေ့အမှနောက်အမှတခါတဲ့ဆက်ဆက်နေအောင်မြင်းမြန်တဲ့အာထုံမှုရှိရမယ်နောက်ကုသလေတုဓမ္မေတုကုသိုလ်ဖြစ်ကုန်သောဓမ္မေတုတရားတို့၌အနိခိတဒူတော် မချထားအပ်သောဝန်ရှိရတနည်းအားဖြင့်မလျော့ချအပ်သောဝရိယရှိရမယ်မိမိရဲ့ကြိုးစားအားထုတ်မှုဝရိယတွေဟာဘယ်အချိန်လေးတော့ဖြင့်ငါနားလိုက်အောင်မယ်လို့လျှော့မချရအောင်ငါဓမ္မယုံမှာတော့ဖြင့်အစစ်မပြတ်ဇင်တိုက်ဆက်တိုက်ထိုင်မှရံမှသွားမှဣရိယာပုတ်တိုင်းကိုငါမလွတ်အောင်ရှုမှတ်အဆောင်ရောက်ရင်တော့ငါနားမယ်မမှတ်တော့ဘူးဆိုတဲ့မိမိရှုမှတ်ရမယ့်အမှတ်ကိုမိမိရဲ့ရှုမှတ်ရမယ့်ဝန်ကိုချမထားရဘူး အနိခိတဒုတော်မလျော့ချမ်းအပ်သောဝရိယရှိသည်ဝါဝန်ရှိသည်ဖြစ်၍ဝိဟရတိနေရမယ်ဆိုလိုရင်းကတော့ဖြင့်မိမိတရားမရမချင်းတရားအသိဉာဏ်ဓုတွေမရမချင်းမိမိအားထုတ်နေတဲ့ဒီဝိပဿနာဘာဝနာကုသိုလ်တရားတွေဘယ်နေရာမှမလွတ်အောင်မိမိကြိုးစားမယ်ဆိုတဲ့အနိခိတဒုရအဲ့ဒီမချထားသောဝန်ရှိပြီးတော့အားထုတ်ပြီးတော့နေရမယ် အဲလိုကြိုးစားပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်မှသာမိမိလူကျင်တဲ့ခရီးပန်းနိုင်ဆိုတာရောက်နိုင်တယ်။တမန်ကရှာငါပေါ့ရှာရှာလေးအားထုတ်နေုံနဲ့တော့ဆင်းရဲငြိမ့်တဲ့နိဗ္ဗာန်ဆိုတာရနိုင်ပါမလား။ဒါကြောင့်နယိရံတိတိလမရဘာနာယိတံအပိနထာမတံနိဗ္ဗာနာဓိကံတပံတပ္ပဒုက္ခပမောဇနံ တပ္ပဒုက္ခပမောဇနံအလုံးစုံသောဆင်းရဲမှလွန်မြောက်ရာဖြစ်သောဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုတိထီလံရော့ရော့ရဲရဲအရဘအာထုယုံမျှဖြင့်နအဓိကန္တပမရနိုင်ပါ၏နိဗ္ဗာန်လူကျင်တဲ့ပုဂ္ဂိုလ်ဟာတခါတရားအာထုတာရော့ရော့ရဲရဲပော့ပော့ဆဆလေးအာထုယုံနဲ့လူကျင်တဲ့တရားရပါမလားဣဒံနိဗ္ဗာန်ဤနိဗ္ဗာန်ကိုအပိနာထာမတာ အနည်းငယ်များသောအာအစွမ်းဖြင့်နတ်အဓိကံတပံမရနိုင်မရောက်နိုင်ပါ၏နိဗ္ဗာန်ကိုရကျင်နေဆိုပြီးတော့တရားရိပ်တာရောက်လာတယ်ရောက်လာပြီးတော့ဒီကြတော့လေပင်အနည်းငယ်လေးပဲကြိုးစားအားထုတ်တယ်သူများလို့ဝရိယစာဤပြီးကြိုးစားအားထုတ်မှုမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်သူလိုချင်တဲ့နိဗ္ဗာန်တရားရနိုင်ပါမလားဗျာဒီနည်းနဲ့မှမရနိုင်ဘူးဒီနိဗ္ဗာန်ဆိုတာဟာ ုန်းကြီးတို့ယောဂီများပြင်းရည်နေတဲ့ပုံကိုယ်တွေအတွက် မရနိုင်ဘူးတကယ်ကိုမတွန့်မဆုတ်ဝရိယစာရီပြီးတော့တကယ်ကြိုးစားတဲ့ပုံကိုယ်တွေအတွက်သာရနိုင်တဲ့တရားတဲ့အာရတဝိရိယတာယံဓမ္မောနာယဓမ္မော ကုတိတတ္တာတဲ့အယံဓမ္မောဤမေဖို့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားသည် အရဒဝီရိယတမတွန့်မဆုံးကြိုးကြိုးစားစားအာထုတ်သောပုဂ္ဂိုလ်အားဓမ္မောရတိုက်သော တရားပါပြီတကားတကယ်ကိုမတွန့်မဆုံးတဲ့ဇွဲလုံးနဲ့တန်တန်နဲ့ကြိုးစားပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်များသာဒီမတရားဖို့တရားနိဗ္ဗာန်တရားဆိုတာရထိုက်တဲ့တရားတဲ့ တကယ်လို့မိမိကတိတ်ပြီးတော့တခါနဲ့အာမထုတ်နိုင်မှုပြင်းရနေပြီဆိုရင်ဒီနိဗ္ဗာန်တရားဟာငါနဲ့မထိုက်တန်ဘူးတကယ်ဝရိယထားပြီးကြိုးစားတဲ့ပုဂ္ဂိုလ်နဲ့သာထိုက်တန်တဲ့တရားပါလားလို့ကိုကိုကိုပြန်ပြီးတော့သာနှလုံးသွင်းတော့ဒါကြောင့်အယံဓမ္မောဤမေဖို့နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားသည် အရတဝိရိယတာမတွမဆုံကြိုးကြိုးစားစားအာထုတ်သောပုဂ္ဂိုလ်ဤဓမ္မောရထိုက်သောတရားပါပေတကားအယံဤမေဖို့နိဗ္ဗာန်လမေဖို့နိဗ္ဗာန်ဟုဆိုအပ်သောလောကုတ္တရာတရားသည်ကုသီတတအပြင်းကြီးပြီးတော့နေတဲ့ပုဂ္ဂိုလ်အားကုသီတတအပြင်းရည်၍မရှုဘဲမမတ်ဘဲနေတဲ့ပုဂ္ဂိုလ်အားနတ်ဓမ္မောရထိုက်သောတရားမဟုတ်ပါပေ။ နိဗ္ဗာန်ဆိုတဲ့တရားဟာပြင်းနေတဲ့ပုဂ္ဂိုလ်ရတတ်ရဲ့လားဘယ်လိုမှမရတတ်ဘူးဒီပုဂ္ဂိုလ်နဲ့ရောထိုက်တန်ရဲ့လားဗျာမထိုက်တန်ဘူးတဲ့ပြင်းနေတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ယောဂီများဘယ်နေရာဖြစ်ဖြစ်ပြင်းတဲ့ပုဂ္ဂိုလ်ဟာဆင်းရဲတာပြင်းပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲတာပဲဒါကြောင့်ဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီးကဒုက္ခံဘိခဝေကုတိတော်ဝိဟရတိ ဟောကိနောပမကေဟိအကုတလေဟိဓမ္မေဟိအကုတလေဟိဓမ္မေဟိဘေခဝေယဟံတော်များဝိจิตတို့ပမကေဟိယုံမာကုန်သောအကုတလေဟိဓမ္မေဟိအကုသိုလ်တရားတို့နှင့်ဟောကိနောရောကျွမ်း၍နေသည်ဖြစ်၍ဘေခဝေယံတော်များအိုจิตတို့ကုတိတော်ပြင်းရည်သောပုဂ္ဂိုလ်သည်ပါမကိယုံမှာဂုံသောအကုသလေဓမ္မေအကုသိုလ်တရားတို့နှင့်ဟောကိန်တော်ရောပြွံ့၍နေသည်ဖြစ် ဒုက္ခဆင်းဆင်းရဲရဲဝိဟရတိနေရပါပေ၏ပြီးနေတဲ့ပုဂ္ဂိုလ်ဟာတရားလည်းမရှုမှဘူးပုံရအာယုံလေးတွေကိုခန္ဓာညာစိုက်ပြီးတော့ရှုရမှာမရှုမှပဲနဲ့ပြင်းရင်နေမယ်ငေးမောနေမယ်တွေးတော်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမာလောဘဆိုတဲ့အကုသိုလ်တရားတွေမဝင်နိုင်ဘူးလားဒေါသဆိုတဲ့အကုသိုလ်တရားတွေရောမဝင်နိုင်ဘူးလား မောဟမာနဆိုတဲ့အကုသိုလ်တရားတွေရောမဝင်နိုင်ဘူးလားဒီအကုသိုလ်တရားတွေဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မှာချမ်းသာနေမလားဆင်းရဲနေမလားဆင်းဆင်းရဲရဲနေရတယ်ဒါရင်လားဆိုတော့မဟာတေသတရထေသပရိဟာပိတိမဟာတံကြီးကျယ်လှစွာသောတတ္တထေသမိမိရဲ့လောကီအကျိုးစီးပွားလောကုတ္တရာအကျိုးစီးပွားကိုလည်းပရိဟာပရိဟာပိတိဆိုယုပြပြစေပါပေ၏

စာကိုမကြည့်မပတ်စာတဲ့စိတ်မဝင်စားပဲပြင်းရနေမယ်ဆိုရင်အဲ့ဒီသူသင်ကြားနေတဲ့စာတွေသူ့မှာတတ်မြောက်ပါမလားဗျာသူဖြေနေတဲ့စာမဝဲတွေရောအောင်မြင်ပါမလားမအောင်မြင်နိုင်ဘူးစီးပွားရေးလုပ်ငန်းကိုဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းပဲမိမိရဲ့လုပ်ငန်းပေါ်မှာစိတ်မဝင်စားဘဲနဲ့မိမိရဲ့လုပ်ငန်းပေါ်မှာအာရုံမရောက်ဘဲနဲ့ ပြင်းရင်နေမယ်ဆိုပါရင်အဲဒီပုဂ္ဂိုလ်ရဲ့စီးပွားရေးလုပ်ငန်းနေရောအောင်မြင်နိုင်မှမလားအောင်မြင်တဲ့လုပ်ငန်းရှင်းကြီးရောဖြစ်နိုင်မှမလားဒါကြောင့်ပြင်းရင်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့လောကီအကျိုးစီးပွားတွေမဆုတ်ယုတ်နိုင်ဘူးလားအဲလိုလောကီအကျိုးစီးပွားတွေဆုတ်ယုတ်နိုင်တယ်လို့လောကုတ္တရာဖြစ်တဲ့ဟောဒီကုသိုလ်ဝိပဿနာဝိပဿနာဆိုတဲ့တရားအသိဉာဏ်ဓုတွေရော မဆုတ်ယုတ်နိုင်ဘူးလားဗျာ ပြင်းရင်နေမယ်ဆိုပါရင်မိမိရှုမှရမယ်အချိန်ဟာမရှုမှဘူးထိုင်ပြီးတော့ငေးခြင်းငေးနေမယ်တွေးခြင်းတွေးနေမယ်ငိုက်ခြင်းငိုက်နေမယ်မိမိခန္ဓာကပေါ်လာသမျှအာယုံလေးတွေကိုတတိဥစည်းတွေစိတ်နဲ့မလွတ်အောင်မရှုဘဲနဲ့အဲဒီလိုပြင်းရည်နေမယ်ဆိုရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကပ်ပြီးတော့မတည်မတည်တဲ့အတွေ့အကြုံကိုစိတ်တည်ခြင်းမူတမာတိမယတမာတိမယလို့တမာတိအာမကောင်းတဲ့အတွေ့အကြုံကိုယုံနာဖြစ်ဖြစ်သိနိုင်တဲ့ဝိပဿနာဉာဏ်တွေမဖြစ်နိုင် ဒီဝိပဿနာဉာဏ်นี่မှမဖြစ်ဘူးဆိုရင်မဉာဏ်ဘုံဉာဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားတကယ်လောကုတ္တရာအကျိုးစီးပွားဖြစ်တဲ့မေချမ်းသာဘုချမ်းသာနိဗ္ဗာန်ချမ်းသာအကျိုးစီးပွားတွေရောမဆွတ်ယုတ်နိုင်ဘူးလားဒါဘုန်းကြီးတို့ဝရိယရှိလို့လားပြင်းလို့လားမဟာတန်ကြီးကျယ်လှစွာသောတတတစ္ဆာမိမိရဲ့လောကီအကျိုးစီးပွားလောကုတ္တရာအကျိုးစီးပွားကိုလည်းပရိဟာပေတိဆုတ်ယုတ်ပျက်စီးစေပါမည်ပြင်းရတဲ့ပုဂ္ဂိုလ်များဟာ ဘယ်ရာမှသူကောင်းကောင်းမွန်မွန်ချမ်းချမ်းသာသာမခံစားနိုင်ဘူးတဲ့တကယ်လို့မိမိမှာဝိရိယရှိနေမယ်ဆိုပါရင်ဒီဝိရိယရှိတဲ့ပုဂ္ဂိုလ်မှာတော့ဖြင့်အရတဝိရိယောသကောဘိခဝေဒုက္ခဝိရတိပဝိဝေတောပပကေဟိအကုတလေဟိဓမ္မေဟိဘိခဝေယံတို့များဥချစ်သားတို့အရတဝိရိယောမတွန့်မဆုံအာထုအပ်သောဝိရိယရှိသောပုဂ္ဂိုလ်သည် ဝရိယရှိသောပုဂ္ဂိုလ်သည်ပပကိယုံမှဂုံသောအကုသလေဓမ္မေအကုသိုလ်တရားတို့မှပဝိဝေတော်ကင်းစိတ်နေသည်ဖြစ်၍ဒုက္ခံချမ်းချမ်းသာသာဝိဟရတိနေရပါ၏ဝရိယဆိုင်ပြီးတော့မိမိရဲ့ပုံကိုက်အာယုံကိုတတိဥစည်းတဲ့စိတ်ကလေးနဲ့ရှုနေမယ်ဟိုကဘောင်းနဲ့အာယုံလေးပေါ်လာရင်ဘောင်းနဲ့ရှုလိုက်မယ်ပိန်နဲ့အာယုံလေးပေါ်လာရင်ပိန်နဲ့ရှုလိုက်မယ် ပူတဲ့အာယုံလေးပေါ်လာရင်ပူတယ်လို့ရှုလိုက်မယ်အေးတဲ့အာယုံလေးပေါ်လာရင်အေးတယ်ရှုလိုက်မယ်တောင်းနေတင်းတဲ့အာယုံလေးတွေပေါ်လာရင်တောင်းမှုတင်းမှုလေးတွေရှုလိုက်မယ်လှုပ်တာရှားတာလေးတွေရွေ့တာလေးတွေပေါ်လာရင်လှုပ်မှုရွေ့မှုလေးတွေရှုလိုက်မယ်အဲဒီလိုယောဂီပုဂ္ဂိုလ်ကမိမိရှုရအာယုံလေးပေါ်မှာရှုစိတ်ကလေးကပ်ပြီးတည်နေတဲ့အခါကဏ္ဍကြတော့လောဘဒေါသမောဟဆိုတဲ့အကုသိုလ်တရားတွေဝင်နိုင်သေးရလားအဲဒီလိုအာယုံမစိတ်မိနေတဲ့အချိန်မှာအကုသိုလ်တရားတွေမဆုတ်ယုတ်ပေဘူးလား အကုသိုလ်တရားတွေကင်းစိတ်ပြီးတော့အကုသိုလ်တရားတွေမဝင်နိုင်တဲ့အတွက်ကြောင့်မို့အဲ့ဒီရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မှာချမ်းသာနေမလားဆင်းရဲနေမလားချမ်းသာလိုက်တာဓမ္မရတ္တဓမ္မပီတိတရားရဲ့အရာသာလေးနဲ့ဘယ်လိုသောကမှလည်းမဝင်နိုင်ဘယ်လိုဒုက္ခမှလည်းမဝင်ဘယ်လိုပရိဒေဝမှလည်းမဝင်ဟိုကပေါ်လာတဲ့အာယုန်လေးရဲ့ဒီကမှတ်သိနေတဲ့မှတ်သိစိတ်လေးရဲ့အာယုန်လေးကပေါ်လာလိုက်မှတ်သိစိတ်လေးကမှတ်လိုက်ပေါ်လိုက်မှတ်လိုက်ပေါ်လိုက်မှတ်လိုက် အဲ့ဒီပေါ်လာလေးကလည်းပေါ်ပြီးပြောမှတ်သိစိတ်တွေကလည်းမှတ်ပြီးပြောပေါ်ပြောက်ဖြစ်ပြနေတဲ့သဘောတွေကိုဉာဏ်သက်ဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာထိုင်ပြီးရှုမှတ်လို့ဘလောက်ဗရဏာကြီးပဲကြာနေနေအဲ့ဒီပုဂ္ဂိုလ်မှာမချမ်းသာပြီဘူးလားဗျာ။ဒါကြောင့်လေအကုသိုလ်တရားတွေဝင်နေလို့လားစိတ်နေလို့လား။အကုသိုလ်တရားတွေမှာကင်းစိတ်နေလို့ဒါရင်လားဆိုတော့ဒီလိုဝိညာဉ်စိုက်ပြီးကြိုးစားတဲ့ပုဂ္ဂိုလ်မှာမဟာတင်္သတ္တထင်တတ္တထံပရိဘူရေတိ မန္တန်ကြီးကျယ်များမြတ်သိလေးဖြစ်သောတတ္တထေသံမိမိရဲ့လောကီအကျိုးစီးပွားလောကုတ္တရာအကျိုးစီးပွားလို့ဆိုရဲမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာအကျိုးစီးပွားကိုလည်းပဲပြိပူရင်းတည်ပြည့်စုံစေနိုင်ပါပေကုန်၏ဝိရိယစာဤပြီးကြိုးစားနေတဲ့ပုဂ္ဂိုလ်ဟာ ဒီတရားအထုတ်ရမှတည်းမဟုတ်ဘူးလောကီအကျိုးစီးပွားဖြစ်တဲ့လောကီအတတ်ပညာတွေသင်အံလေ့ကျက်ပြီးတော့ဝိညာဉ်ဆိုင်ပြီးကြိုးစားနေမယ်ဆိုပါရင်အဲဒီပုဂ္ဂိုလ်ရဲ့ပညာရေးဟာအထက်တန်းကြကြမအောင်မြင်နိုင်ဘူးလားဗျာထက်တန်းကနေပြီးတော့အောင်မြင်နိုင်တယ်သူ့ရဲ့ပညာရေးလုပ်ငန်းတွေဟာအလိုအောင်မြင်ပြီးတော့သွားနိုင်တယ်ဒါဝရိယရှိလို့လားပြင်းနေလို့လားဝရိယရှိနေလို့ဘုန်းကြီးတို့ယောဂီများဝရိယစိုက်ပြီးကြိုးစားနေတဲ့ပုဂ္ဂိုလ်မှာတော့ဖြင့်အဲ့ဒီမှာ သူပညာရေးကိုရှားနေပြီဆိုရင်အဲ့ဒီပညာရေးမှလည်းအောင်မြင်တယ်တကယ်လို့စီးပွားရေးလုပ်ငန်းတွေဆောင်ရွက်နေပြီဆိုရင်လည်းပဲအဲ့ဒီဝိရိယရှိနေတဲ့ပုဂ္ဂိုလ်ဝိရိယစိုက်ပြီးတော့ကြိုးစားနေတဲ့ပုဂ္ဂိုလ်မှာသူ့ရဲ့စီးပွားရေးလုပ်ငန်းကြီးတွေဟာလည်းပဲအောင်မြင်တဲ့လုပ်ငန်းရှင်ကြီးရောမဖြစ်နိုင်ဘူးလားဗျာဒါပြင်းလို့လားဝိရိယရှိလို့လားဝိရိယရှိတဲ့ပုဂ္ဂိုလ်ဟာဘယ်အရာမဆိုးမဖြစ်တာမအောင်မြင်တာရှိသေးရလားမရှိနိုင်ဘူးတဲ့ဝိရိယဝတ္တောကိဏ္ဍမကမ္မနတိသတိ ဝရိယဝတ္တောအာထုတ်ခြင်းလုံးလဝရိယရှိသောသူအားကိဉ္နာမကမ္မအဘေမိသောအမှုကိစ္စသည်နသိစတိမအောင်မြင်မပြည့်စည်ပဲရှိပါတော့အာနီအောင်မြင်ပြည့်စည်နိုင်တော့သည်သာတည်းတဲ့ဝိညာဉ်ရှိနေတဲ့ပုဂ္ဂိုလ်ဘယ်ရာအဖြစ်ဖြစ်လောကီအရာမှလည်းပဲဝိညာဉ်စိုက်ပြီးကြိုးစားနေပြီးစီးပွားရှာနေပြီးပညာရှာနေပြီးဆိုရင်ဒီပုဂ္ဂိုလ်ဟာအောင်မြင်နိုင်တယ်မအောင်မြင်နိုင်တာဘာမှမရှိဘူးယခုလိုတရားရှုပွားအားထုတ်ပြီးတော့နေတဲ့နေရာမှလည်းပဲ မပြင်းမရည်ပဲနဝိရစိုက်ပြီးကြိုးစားနေမယ်ဆိုရင်အဲ့ဒီလောကီကြိုးစည်းပွားတွေအောင်မြင်သလိုလောကုတ္တရာဖြစ်တဲ့မေချမ်းသာဘူချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားအရသာဒုတိကိုယ်တိုင်ရောမခံစားနိုင်ပေဘူးလားကိုယ်တိုင်ဝိပဿနာဉာဏ်နဲ့စဉ်စဉ်ဖြစ်ပေါ်ပြီးတော့လာလိမ့်မယ်ယောဂီဟာထိုင်နေဣရိယာပုမှာပဲဖြစ်စေရတဲ့ဣရိယာပုမှာပဲဖြစ်စေသွားတဲ့ဣရိယာပုမှာပဲဖြစ်စေလျောင်းတဲ့ဣရိယာပုမှာပဲဖြစ်စေပေါ့ဣရိယာပုတိုင်းဣရိယာပုတိုင်းဣရိယာပုမှမရွေးနဲ့ အဲ့ဒီဣရိယာပုမရွေးရတယ်လို့နေရဓမ္မယုံပေါ်မှာပဲဖြစ်စီမိမိအဆောင်မှာပဲဖြစ်စီနေရလည်းမရွေးနဲ့ရှုနေရနောက်ပြီးတော့ဘုန်းကြီးတို့ယောဂီများအချိန်ခါဘယ်ချိန်ဘယ်ခါရလို့လည်းပဲမရွေးနဲ့မိမိဟာအချိန်ခါမရွေးရှုနေရဘယ်ချိန်ခါတယ်လားဆိုတော့ဘယ်လိုအမှုအရာမှလည်းပဲမရွေးနဲ့တဲ့အမှုအရာတိုင်းအမှုအရာတိုင်းလက်ကလေးကိုရင်ကိုရလက်ကလေးဆန့်ရင်ဆန့်နေမိမိတို့ခေါင်းလေးငုံရင်ငုံနေခေါင်းလေးထောင်းရင်ထောင်းနေကိုယ်လေးမှတ်ရင်မှတ်တယ်ကိုယ်လေးဆန့်ရင်ဆန့်နေစသည်ဖြင့် မိမိရဲ့အမူအရာဟူသမျှတွေကိုလည်းပဲမလွတ်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ဝရိယစိုင်းပြီးတော့ကြိုးစားပွားများအားထုတ်နေမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုံပေါ်မှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရီတရားမရနိုင်ဘူးလားအဲ့ဒီတည်ကြည်မှုတမာရီတရားတွေအာကောင်းထက်သန်စွာရလာရင်ယုတ်တဘောနံတဘောအဖြစ်အပျက်တဘောနိစ္စဒုက္ခအနတ္တတဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရောမဖြစ်နိုင်ဘူးလား ဒီညာနေဆင်းဆင်းရင့်ကျက်ပြည့်စုံပြီဆိုပါရဲ့မညာပူညာဆိုရဲမညာပူညာဖြင့်နိဗ္ဗာန်ကိုရောမျက်မှောက်မပြုတ်နိုင်ပေဘူးလားဗျာဒါကြောင့်မဟာတာကြီးကျယ်မြတ်မြတ်သည်နည်းဖြစ်သောတတထင်စာမိမိရဲ့လောကီအကျိုးစီးပွားလောကုတ္တရာကျိုးစီးပွားလို့ဆိုရဲမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုလည်းပဲပြိပိုရင်တည်ပြည့်စုံစေနိုင်ပါ၏ကုန်၏ ဝိရိယရှိတဲ့ပုဂ္ဂိုလ်ဟာဘယ်ရမယ်ဆိုအလုံးပြည့်စုံနိုင်တယ်အလုံးအောင်မြင်နိုင်တယ်မအောင်မြင်နိုင်ဘူးလားဗျာအောင်မြင်နိုင်တယ်ဘုန်းကြီးတို့ယောဂီများကိုယ့်ဘက်ကဝရိယဆိုင်ပြီးကြိုးစားဖို့အဲဒီကြိုးစားတဲ့ခံမှလည်းပဲအာရထဝရိယမပြင်းမရိမတွန့်မဆုတ်တခါလေဘယ်ရနဲ့ပဲတွေ့တွေ့နောက်မဆုတ်တန်းအနေအချင်းကြိုးစားရမယ်ပြင်းနေတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရနိုင်ပါမလား ဒါကိုဘုန်းကြီးတို့လောကနေတိဆရာကနေပြောထားတယ်လေအနတ္တတကုတောသိပံအသိပတ္တကုတောဒဏံနဲ့အဒနတ္တကုတောမိတံအမိတတကုတောဒုက္ခံအဒုက္ခတကုတောပုံညာအပုံညာတကုတောဝရံအလတတပြင်း၍နေသောသူအားကုတောသိပံအတတ်ဘေမာတတ်အနိပြင်းနေတဲ့ပုဂ္ဂိုလ်အတတ်ပညာသင်ကြားမယ် တတ်နိုင်ပါမလားလက်မှုပညာသင်ရင်လည်းပဲပြင်းနေတဲ့ပုဂ္ဂိုလ်တက်မြောက်ပါမလားစက်မှုပညာသင်မယ်ဆိုရင်လည်းပဲပြင်းနေတဲ့ပုဂ္ဂိုလ်တက်မြောက်ပါမလားယခုလိုအတန်းပညာတွေသင်မယ်ဆိုရင်လည်းပဲအစဉ်တန်းမြင့်တဲ့ပညာတွေကွန်ပျူတာပညာတွေစသည်ဖြင့်ဒီလိုပညာတွေသင်မယ်ဆိုရင်လည်းပြင်းနေတဲ့ပုဂ္ဂိုလ်တက်ပါမလားဗျာမတက်ဘူးတပတ်ကြောင့်မတက်တာလေပြင်းနေလို့ နာအလတတပြင်းသောပုဂ္ဂိုလ်အားပြင်း၍နေသောပုဂ္ဂိုလ်အားကိုတော်သိပ္ပံတပညာဘက်မှတအံနေအသိပတာတပညာမရှိတဲ့ပုဂ္ဂိုလ်အားဘာမှမတတ်တဲ့ပုဂ္ဂိုလ်အားကိုတော်ဒဏံဘယ်မှဥစ္စာရှိပါအနည်းအတတ်ပညာမှမရှိတဲ့ပုဂ္ဂိုလ်ပစ္စည်းဥစ္စာရှိနိုင်မှာမလားဗျာမိမိတို့အတန်းပညာတွေလောကီပညာတွေအခုခေတ်မှာစင်တန်းမြင်တဲ့ကွန်ပျူတာပညာတွေစသည်ဒီလိုပညာတွေအသာထား လက်မှုပညာလည်းမတတ်ဘူးလက်မှုပညာလည်းမတတ်ဘူးဘာပညာမှမတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုဥစ္စာမျိုးမှမရှိနိုင်ရှိနိုင်ပါမလားဗျာအတ္တနတပစ္စည်းဥစ္စာမရှိတဲ့သူအားကုတော်မိတ်တံအဘယ်မှလျက်ဆွေခင်မွန်းကောင်းရနိုင်ပါအနိခွန်ကြီးတို့ယောဂီများပစ္စည်းဥစ္စာမရှိတော့ဘူးဆိုရင်ဆွေခင်မွန်းကောင်းမိတ်ဆွေကောင်းဆိုတာရောရနိုင်ပါမလားဗျာမရနိုင်တော့ဘူး အဲ့ဒီပုဂ္ဂိုလ်ပေါ်မှာထင်သေးပြီးတော့မရှိခိုးလို့အနေအားဖြင့်သူ့ပေါ်မှာထင်မြင်သေးပြီးတော့မပေါင်းတင်ညာမဆက်ဆံကြတော့ဒါကြောင့်ပစ္စည်းဥစ္စာမရှိဘူးဆိုပါရင်အဆွေခင်မွန်းလည်းပဲအဆွေခင်မွန်းကောင်းလည်းပဲမတွေ့နိုင် အမိတတာဆွေခင်မွန်းမရှိသောပုဂ္ဂိုလ်အားဆွေခင်မွန်းကောင်းမရှိတဲ့ပုဂ္ဂိုလ်အားကုတော်ဒုက္ခံအဘယ်မှလည်းချမ်းသာပါအနိဆွေခင်မွန်းကောင်းမိတ်ဆွေကောင်းမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်လိုမှချမ်းသာရမရနိုင်နဲ့ပစ္စည်းဥစ္စာတွေလည်းဘယ်လိုမှမချမ်းသာနိုင် အဲလိုချမ်းညာတာတာမရှိဘူးဆိုပါရင်ကုတော်ပုံညာအတုခတာချမ်းသာမရှိသောသူအားကုတော်ပုံညာဘယ်မှလျင်ကောင်းမှုပြုအပ်နေဖမ်းမမမိမိမှမချမ်းသာဘူးဘာပစ္စည်းမှလည်းမရှိဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာကုတော်ကောင်းမှုတွေရောပြုနိုင်ပါဦးမလားဒါနလည်းမပြုနိုင်သီလလည်းမစောင့်နိုင်ဘာဝနာဆိုတဲ့တရားရောပွားနိုင်ပါဦးမလား တနေ့လုံးမှတနေ့စားနေရတဲ့ပုဂ္ဂိုလ်လက်လုံးမှပါးစပ်လှုပ်ရတဲ့ပုဂ္ဂိုလ်ဟာဒီလိုအေးအေးဆေးဆေးလေးနဲ့တရားရိပ်သာဝင်ပြီးတော့တရားတွေအားထုတ်ပြီးတော့နေနိုင်မှမလားနေနိုင်ဘူးဗျာဘာမှမချမ်းသာတဲ့ပုဂ္ဂိုလ်ဟာအဲ့တော့ဘာကုသိုလ်မှရဖို့မလွယ်အတုခတာချမ်းသာမရှိတဲ့ပုဂ္ဂိုလ်ဟာကုတော်ဒုက္ခကုတော်ပုံညာဘဲမှလျင်ကောင်းမှုပြုအပ်နေအပုံညာတာကောင်းမှုမရှိတဲ့သူအား အပုညတဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုမရှိတဲ့သူအားကုတော်ဝရံအဘယ်မှလျင် နိဗ္ဗာန်ကိုရနိုင်ပါအနိဒါနာလည်းမပြုသီလလည်းမဆောက်ဝိပဿနာဘာဝနာလုပ်ငန်းကိုမှအဲ့ဒီကုသိုလ်ကောင်းမှုကိုမှမပြုနိုင်ရင်အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ဆိုတာရနိုင်ပါမလားကဲအဲ့ဒီအချက်၆ချက်ကိုအကျဉ်းချုပ်လိုက်ရင်ပြင်းတဲ့အတွေ့အကြုံမို့အဲ့ဒီပုဂ္ဂိုလ်နိဗ္ဗာန်ကိုမရနိုင် ပြင်းနေရင်ရပါမလားဗျာ လုံးဝမရနိုင်ဘူးဒါကြောင့်အဲ့ဒီမှာဆောင်းပုဒ်ကလေးဆိုကြည့်အောင်မှတ်တမ်းလေးတင်ကြည့်လိုက်ပြင်းရည်သူမှတပညာဘေမာတအနိပြင်းရည်သူမှတပညာဘေမာတအနိအတပညာ မေသူမှာဘေမဥစ္စာယအနိပစ္စည်းဥစ္စာမရှိပါဘေမမိတ်ကောင်းယအနိမိတ်ကောင်းဆွေညာမရှိပါဘေမချမ်းသာယအနိ အိုစိတ်နှပြမချမ်းသာဘယ်မှာကောင်းမှုပြုအပ်နေကောင်းမှုပုံညာမရှိပါဘယ်မှာနိဗ္ဗာန်ရအပ်နေ ကဲရှင်းရှင်းလေးပဲလူရင်းကတော့ပြင်းရင်အတတ်ပညာလည်းမတတ်ဘူးအတတ်ပညာမှမတတ်ရင်ဥစ္စာလည်းမရှိဘူးဥစ္စာမှမရှိရင်မိတ်ဆွေကောင်းမရှိဘူးမိတ်ဆွေကောင်းမှမရှိရင်မချမ်းသာဘူးမချမ်းသာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကုသိုလ်ကောင်းမှုမပြုနိုင်ဘူးမပြုနိုင်လို့ရှိရင်ဒီပုဂ္ဂိုလ်နိဗ္ဗာန်ရပါမလားကဲအကျဉ်းချုပ်လိုက်ရင် ပြင်းတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရပါမလားမရဘူးအဲ့တော့ပြင်းနေတဲ့ပုဂ္ဂိုလ်နဲ့နိဗ္ဗာန်ဆိုတဲ့အမြတ်ဆုံးဒုက္ခနဲ့ရောတန်မှမလား ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကနဘေခဝေဟိနေနာဟိနေနာဧကတပတ္တိဟောတိတဲ့ဘေခဝေယဟန်တော်များအိုချစ်သားတို့ဟိနေနာယုတ်လျော်သောတထာဝရိယတတိတမာတိပညာဖြင့်ယုတ်လျော်သောဆိုတာအာနေနေတာတထာအာလင်းနဲ့ဝရိယအာလင်းနဲ့တတိအာတမာရိအာပညာအကုန်နေတဲ့ပုဂ္ဂိုလ်ပေါ့ဟိနေနာယုတ်လျော်သောတထာဝရိယတတိတမာရိပညာဖြင့် ဧကတမြတ်သောအရဟတမေအရဟတဖို့သို့ပတ္တိရောက်ခြင်းသည်နာဟောတိမဖြစ်နိုင်ပါအဲရောပြင်းပြင်းကြီးကြီးဘောကျွန်တော်ပြင်းနေတဲ့ပုဂ္ဂိုလ်နေပါထိုင်ပြီးဆုတောင်းနေတယ်လို့တောင်းအာမထုတ်ပဲနဲ့ရနိုင်ပါမလားနိဗ္ဗာန်ဆိုတာကိုယ်တိုင်ကြိုးစားအားထုတ်ပြီးယူမှရတာဒီတိုင်းတောင်းနေုံနဲ့လက်ဖြတ်တောင်းနေုံနဲ့ရတဲ့တရားမျိုးဟုတ်ရလားဗျာမဟုတ်ဘူးနောက်ဘုရားရှင်ကိုရောမြတ်ကြီးကဧကနာဧကိနသခောဘိခဝေး ဧကတပတ္တိဟောတိဘေကဝေယံတော်များဥจิตတို့ဧကိနာစာခောမွန်မြတ်လာစွာသောလုံလဝေယဖြင့်သာမွန်မြတ်လာစွာသောလုံလဝရိယဖြင့်သာလျင်ဧကတာဧကတာဧကံအမြတ်ဆုံးဖြစ်တဲ့အရတမေချမ်းသာပူချမ်းသာကိုပတ္တိရောက်ခြင်းသည်ဟောတိဖြစ်နိုင်ပါပေ၏တကယ်ကိုမွန်မြတ်လာတဲ့လုံလဝရိယဆိုတာကတကယ်ကိုလိုလိုချင်းချင်းနဲ့မတွတ်မဆုတ် ဇွဲလုံးလာတန်တန်နဲ့ကြိုးစားပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ဒီမှာတရားအာထုတ်ပြီးဆိုရင်မိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုငဲ့ရမလားမငဲ့ရဘူးလားကာယေသာဇီဝိတေသာအနာပိခတဥပါထပေတိတဲ့ကာယေသာကိုယ်၌၎င်းဇီဝိတေသာသက်၌၎င်းအနာပိခတမငဲ့ကွဲ့မတွဲတာသည်ဖြစ်သောဥပါထပေတိဖြစ်စေတရားအာထုတ်ပြီးဆိုရင်တကယ်ကိုနိဗ္ဗာန်ဒုက္ခ အမြတ်ဆုံးဖြစ်တဲ့အဲ့ဒီနိဗ္ဗာန်ချမ်းသာကိုမိမိလိုချင်တယ်ဆိုရင်ဒီခန္ဓာကိုယ်ကိုမငဲ့နဲ့ခန္ဓာကိုယ်ကြီးဖြစ်ချင်တာဖြစ်ပါစေဒီနေရာရင်ရှုမှတ်နေရင်လည်းဘုံနဲ့လဲပြီးတော့လဲခြင်းလဲသွားပါစေအောက်ကနေပြီးတော့ထိုင်ထားတဲ့နေရာကအသားနဲ့ကြမ်းတဲ့ဒီနေလို့ပူပြီးတော့မိထတောက်ရင်တောက်ပါစေငါတရားအသိဉာဏ်တို့တွေမရမချင်းတရားတွေမတွေ့မချင်းငါအထိုင်ကိုမဖြစ်ဖြစ်နဲ့ကြိုးစားပြီးတော့ငါဇွဲလုံလာတန်တန်နဲ့အထုတ်မယ်ဆိုပါရင် မိမိလိုချင်တဲ့တရားအသိဉာဏ်တူတွေမရနိုင်ပေဘူးလားဟင်းရနိုင်တယ်ဒါကြောင့်ဧကတံဧကံမြတ်သောအရတ္တမေချမ်းသာပူချမ်းသာကိုပတ္တိရောက်ခြင်းသည်ဟောဒီဖြစ်၏တကယ်ကိုမွန်မြတ်လာတဲ့လုံလဝရိယနဲ့မတွတ်မဆုတ်တဲ့ဝရိယနဲ့ကြိုးစားပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်မှသာလျင်အဲ့ဒီမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာနဲ့ထိုက်တန်နေတဲ့အဲ့ဒီမချမ်းသာပူချမ်းသာတွေကိုရနိုင်တယ်တဲ့ ဒါကြောင့်ဘုန်းကြီးတို့ယောဂီများဘက်ကလေကိုယ့်ဘက်ကတော့ဖြင့်ဝရိယဆိုင်ပြီးကြိုးစားဖို့ပဲဝရိယမပါဘဲနဲ့တော့ဖြင့်ဘုန်းကြီးတို့ယောဂီများလူကျင်တဲ့တရားဓုတွေရနိုင်မှာမလားဗျာဒါလေးကိုမိမိတို့သဘောပေါက်ပြီးတော့ထားဖို့လိုတယ်သဘောပေါက်ပြီးတော့ထားဖို့လိုတယ်နောက်ဘုရားရှင်ကိုတော်မြတ်ကြီးကဒီဝိရိယစိုက်ပြီးတော့အားထုတ်နေခြင်းဟာမရောက်သေးတဲ့တရားဓုတွေလည်းပဲရောက်နိုင်တယ် မရသေးတဲ့တရားသိညာဒုတိလည်းပဲရရှိပြီးတော့သွားနိုင်တယ်။နောက်ဆုံးမျက်မှောက်မပြုရသေးတဲ့နိဗ္ဗာန်ချမ်းသာကိုလည်းပဲမျက်မှောက်ပြုနိုင်တယ်တဲ့။တသမတိယဘေကဝေဝိရိယအာရဝထအပတတပတ္တိယနာတိကတတအဓိကမယအပစ္စည်းကတတပစ္စည်းကရိယာယဘေကဝေယံတော်များဥစ္စတတို့တသမထို့ကြောင့်ဤဟာဤသာသနာတော်၌ အပတအတမရောက်သေးတဲ့တရားတို့ကိုပတ္တိယရောက်ခြင်းငှာအနာတိကတတမရသေးတဲ့တရားအသိဉာဏ်ဒုကိုအဓိကမယရခြင်းငှာအတ္တိကတတမျက်မှောက်မပြုရသေးတဲ့တရားဒုကိုသစ္စေကရိယာယအမျက်မှောက်ပြုခြင်းငှာဝရိယအာရဒဝိရိယကိုဝရိယမတွတ်မဆုပ်ကြိုးစားပွားများအားထုတ်မှုဆိုတဲ့အာရဒဝရိယကိုတုံမေသင်ယောဂီသူတို့စဉ်အပေါင်းတို့သည် အာရဝထအာထုတ်ကြပါကုန်လောမြတ်စွာဘုရားရှင်ကမတိုက်တွန်းခဲ့ပေဘူးလားမရောက်သေးတဲ့တရားတွေကိုရောက်ချင်ရင်ကြိုးစားပြီးတော့အာထုတ်ကြရတယ်မရသေးတဲ့တရားသိညာတို့တွေရချင်ရင်ဘာလို့ရမှာလဲကြိုးစားပြီးတော့အာထုတ်ကြရတယ်မျက်မှောင်မပြုရသေးတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောင်ပြုခြင်းရင်ဘာလို့ရမှာလဲကြိုးစားပြီးတော့အာထုတ်ကြတဲ့အဲ့ဒီလိုကြိုးစားအာထုတ်လို့ရှိရင် ဇေကုသောတခန္ဓာဇိဝကာယမနဆိုတဲ့အဲ့ဒီ6ဓွာဒကကိလေသာတွေမဝင်နိုင်မှုကိလေသာကင်းနိုင်တယ်။ရှုမှတ်နေတဲ့မှာဘာတွေဖြစ်နိုင်လဲ။ကိလေသာတွေကင်းသွားနိုင်တယ်။ကျိုးစားအထုတ်တဲ့ပုဂ္ဂိုလ်အတွက်ဟာလေဘုန်းကြီးတို့မင်းနဲ့မှကိလေသာတွေပယ်ထားနိုင်တာမဟုတ်ဘူး။ဟောရှုမှတ်ခဲ့ရှုမှတ်ခဲ့ဝိပဿနာဉာဏ်လေးနဲ့ရောတည်ငါတည်ငါမပယ်နိုင်ဘူးလား။ဝရိယရှိပြီးတော့နေတဲ့ပုဂ္ဂိုလ်ဝရိယစိုက်ပြီးကြိုးစားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာ အာယုံမသိမိနေပြီဆိုရင်ဘုန်းကြီးတို့ယောဂီများဘယ်ကိလေသာမှအနာကိုမသိနိုင်တော့ဘူးသိနိုင်သေးရဲ့လားဗျာဒါကြောင့်အာရတဝိရိယတာဟိသဒွာရာနိသူဂုတ်တာနိဟွန်တိတဲ့အာရတဝိရိယတာမဆုံးမနစ်ဇွဲလုံလသန္တာ၌အာထုအပ်သောဝိရိယရှိသောပုဂ္ဂိုလ်အားသဒွာရာနိစကုသောတာခန္ဓာစိဝကာယမန၆ဒွာဒရူတိ ဒုက္ကုတာနိကိလေသာမဝင်၌သည်ဖြစ်၍လုံခြုံကုန်သည်ဟွန်းတိဖြစ်ကုန်၏ဝိယစာဤပြီးကြိုးစားနေတဲ့ပုဂ္ဂိုလ်ဟာမျက်စိဘောက်ကနေပြီးတော့လေကိလေသာတွေမဝင်နိုင်တော့ဘူးဝင်နိုင်ပါဦးမလားမျက်စိနဲ့ရှင်းဆုံးတိုင်းမှာယောဂီကဝရိယစိုက်ပြီးတော့မြင်တိုင်းမှာမြင်တယ်မြင်နေရှုလိုက်လို့ရှိရင်ဟိုကမြင်ရတဲ့အစင်းလေးရဲ့ဒီကမျက်စိအကြည့်လေးရဲ့ဒီအတိုက်တနဲ့ဟိုက အဲဟိုကအတိုက်တက်ကလေးနဲ့ဒီကအခန္ဓာကလေးနဲ့နှစ်ခုတိုက်ဆုံလိုက်တဲ့အခါကျတော့မြင်သိမှုဆိုတဲ့စကုဝိညာဉ်လေးမဖြစ်ပေါ်ဘူးလားဗျာအဲဒီကံမှာယောဂီပုဂ္ဂိုလ်ကမြင်နေမြင်နေလို့ရှုနေတဲ့အခါမှာဟိုကမျက်စိမျက်စိရဲ့အဲဒီကမျက်စိရဲ့ဟိုကအဆင်းရဲ့နှစ်ခုဆုံလိုက်တဲ့အခါကျတော့မှမြင်သိမှုလေးဖြစ်လာအဲဒီမြင်သိမှုလေးဖြစ်လာတဲ့အခါကျတော့ဟိုကအဆင်းလေးကလည်းပေါ်ပြီးအဲပေါ်ပြီးပျောက်သွားတာပဲဒီကမြင်သိစိတ်လေးကလည်းသိပြီးပါဖြစ်သွားတာပျောက်သွားတာပဲမြဲတာလားမမြဲတာလား အဲ့ဒီမမြဲတဲ့သဘောလေးညံသက်ဝင်နေတဲ့ပုဂ္ဂိုလ်ဟာဒီဆင်းနဲ့စပြီးတော့လောဘရောဒေါသရောကိလေသာတွေဝင်နိုင်ပါဦးမလားမဝင်နိုင်တော့ဘူးတကယ်တောတမှလည်းဒီအတိုင်းပဲဟိုကအပန်းနဲ့ဒီကနားနဲ့ဆုံလိုက်တဲ့အခါကြာတိမှုလေးမဖြစ်ပေဘူးလားဟိုကဒီမှာအပန်းကလည်းပဲယုတ်တရားဒီကနားကြည့်တဲ့ကလည်းယုတ်တရားယုတ်နှစ်ခုဆုံလိုက်တဲ့အခါကျတော့မှဟိုမှာကြာတိမှုဆိုတဲ့တောတဝิญဉ်လေးဖြစ်တဲ့နန္တကလေးပေါ်လာတယ်ဟောယုတ်နဲ့နာမယ် အဲဒီယုံနဲ့နာမလည်းပဲဟောအတန်လေးပေါ်လာပြီးရင်အဲဒီပေါ်လာတဲ့အတန်လေးဟာချက်ချင်းပဲဗာဖြစ်သွားတာဒီကကြမ်းသိတဲ့သိစိတ်ကလေးကလည်းသိပြီးရင်ဗာဖြစ်သွားတာမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့သဘောကိုကိုယ့်ရဲ့ဉာဏ်ထဲမှာတက်ဝင်သွားပြီဆိုရင်ဒီအတန်နဲ့စပ်ပြီးကောင်းတဲ့အတန်ပဲဖြစ်စေမကောင်းတဲ့အတန်ပဲဖြစ်စေလောဘဒေါသကိလေသာဝင်နိုင်သေးရဲ့လားဒါကြောင့်မို့သဒွါဒာနိသကုသောတကာနာဇိဝကာယမနာ၆ဒွါဒတို့သည်မြင်ရမှာဖြစ်စေကြားရမှာဖြစ်စေနားရမှာဖြစ်စေစားရမှာဖြစ်စေ ကိုယ်တွေ့ဒီတွေ့တိယမှာဖြစ်စေစိတ်ကုစဉ်စားကြံစီယမှာဖြစ်စေတဲ့အာယုန်နဲ့ द्वार ဆုံကိုင်းဆုံကိုင်းမှာဒီကတတိတာဝိရိယဆိုင်ပြီးကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာသူဘုဒ္ဓာနိကိလေသာမဝင်နိုင်ပြီဖြစ်၍လုံခြုံကုန်သိဟွန်းတည်ဖြစ်ကုန်၏အဲဒီလိုတတိကပြီးရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိလေသာတွေဝင်ကွင်းရပါဦးမလားဗျာလုံးဝကိုကိလေသာတွေမဝင်တော့အဲ့ဒီအချိန်လေးမှာရှုမှတ်ခဲ့လေးမှာတရင်ကတရင်ကကိလေသာတွေမငြိမ်ဘူးလားဗျာကိလေသာတွေငြိမ်နေတာ ကဲတော့ဝရိယဟာသိအားကိုတိုက်တဲ့တရားပဲမိမိတို့အတွက်မမိခိုတိုက်ပေဘူးလားဗျာတကယ်ကိုမိခိုတိုက်တယ်နောက်ဝရိယစိုက်ပြီးအားထုတ်နေတဲ့ပုဂ္ဂိုလ်များမှာဘာတွေဖြစ်လာသေးသလဲဆိုတော့ဟောကံ၃ပါးလည်းပဲစင်ကြဲနေတယ်ဒီနေ့ကမ္မနိပရိသုဒ္ဓာနိဒီနေ့သုံးပါးဂုံသောကမ္မနိကာယကဝစီကမနောကံတို့သည်ပရိသုဒ္ဓာနိစင်ကြဲကြလေကုန်၏ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာကြည့်လေ အာယုန်နဲ့မှစိတ်ပေါင်းတဲ့အာယုန်လေးပေါ်လာလိုက်ပေါင်းတဲ့ရှုလိုက်ဘိနဲ့အာယုန်လေးပေါ်လာလိုက်ဘိနဲ့ရှုလိုက်နဲ့အဲလိုအာယုန်မှစိတ်လေးမိနေတဲ့အချိန်မှာဟောကာယကဒုစရိုက်တွေပြုမိပေးရလားဗျာမနောကဒုစရိုက်တွေကြံမိပြောကြံမိပေးရလားဗျာဝစီကဒုစရိုက်တွေပြောမိပေးရလားဗျာဘာမှတောင်ပြောမိတော့အဲတော့ကိုယ်အာယုံနဲ့ကိုယ်မစိတ်လေးနဲ့အာယုံမစိတ်မိနေပြီဆိုရင်ကာယကံလည်းအပြစ်ကင်းတယ်ဝစီကံလည်းအပြစ်ကင်းတယ်မနောကံရောအပြစ်မကင်းဘူးလား ကာယကအနေအချင်းသူသက်တတ္တသူဇာကိုရာသူသားအင်အားပြမတာရှိသေးရလားဝစီကအနေအချင်းမမုံမမာနာစကားတွေပြောတာကြံတန်းတဲ့စကားတွေအနှစ်သာရမရှိတဲ့စကားတွေပြောတာရှိသေးရလားမနောကအနေအချင်းမကောင်းတဲ့အကြံတွေကြံသေးရလားကဲဒီတော့အာယုံမစိတ်လေးမိနေအောင်ဝိညာဉ်ဆိုင်ပြီးရှုမှတ်နေခြင်းဟာဒီကံသုံးပါးရောမစင်ကြဲပေဘူးလားဗျာကဲဒီတော့မိမိတို့အားထုတ်နေတဲ့ဒီဝရိယအရတ္တဝရိယတရားလေးဟာမိမိတို့အတွင်းမမိခိုတိုက်ပေဘူးလား နှိခိုထိုက်တယ်ဘုန်းကြီးတို့ယောဂီများတကယ်လားမိမိကလေကြိုးစားအထောက်ပြီးတော့သွားလို့မိမိမှလည်းပဲပါရမီနဲ့ပြည့်စုံမယ်ဆိုရင်တရင်ကတရင်ကကိလေသာတွေငြိမ်းနေရကနေပြီးတော့အာလုံးအကျွင်းမဲ့ကိလေသာတွေခြုံငြိမ်းတဲ့နိဗ္ဗာန်တိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလားဒီမျက်မှောက်ပြုတ်ပြီးတော့သွားနိုင်တယ်ဘုန်းကြီးတို့ယောဂီများဒါနဲ့ဆက်ပြီးတော့ဘုန်းကြီးတာရကလေးတစ်ခုထုတ်ပြီးတော့ပြောရရင် တကယ်ဝရိယကိုရှေ့တန်းတင်ပြီးတော့ကိုယ်နဲ့အသက်ကိုမငဲ့ကွက်ပင်းနဲ့ရင်းရင်းဆက်ဆက်သဘောထားပြီးကြိုးစားအားထုတ်သွားတဲ့အမျိုးကောင်းသားတဦးရှိပါဘုရားရှင်ကိုရောင်မြတ်ကြီးရာဇကြိုပြီးအနည်းကဂိစကုတ်တောင်ကျောင်းမှာတရင်သုံးပြီးတော့နေစဉ်မှာဖြစ်ပါလေဇံပါမြို့မှာကောဏိဝိတအမျိုးမှာဖြစ်တဲ့သောနာဆိုတဲ့တထေသားတဦးရှိပါတယ်အဲဒီသောနာတထေသားဟာမြတ်စွာဘုရားရှင်ရဲ့တရားတော်ကိုတကြိမ်နာကြားပူးလိုက်တယ် အားလုံးပြိဿ7000ကျော်နဲ့အဲ့ဒီမှာနာကြားလိုက်ရတဲ့အခါကာလကြတော့အားလုံးသောပြိဿတွေကလည်းပဲမြတ်စွာဘုရားရဲ့တရားတော်ပေါ်မှာတခါလေယုံကြည်သက်ဝင်ပြီးတော့တပည့်တော်တို့ကိုတရဏဂုံတည်တဲ့ဥပဒကာဖြစ်မှတ်ယူတော်မူကြပါမှတ်ယူတော်မူပါဗျာမြတ်စွာဘုရားကိုဥပဒကာဖြစ်ခံယူကြတယ်။အဲဒီမှာသောနာတထေသားကတော့ဖြင့်မြတ်စွာဘုရားရှင်ရဲ့တရားတော်တွေဟာအင်မတန်သိမ်မွေ့နုညံ့တဲ့တရားတွေဒီအတိုင်းလူဘဝနဲ့နေလို့တော့ဖြင့် ဒီတရားတွေကိုငါပေါက်မြောက်အောင်အားထုတ်နိုင်မှာမဟုတ်ဘူးဒီတော့သာသနာတော်ဝင်ရောက်ပြီးတော့ငါယဟန်ပြုပြီးတော့ကြိုးစားအားထုတ်မှဖြစ်မယ်ဒီသောနာဆိုတဲ့တထေတာဟာလည်းအင်မတန်မှအတိတ်ကံကောင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်သူ့ရဲ့လက်ပွားခြေပွားတွေဟာအင်မတန်မှနုညံပြီးတော့အမွှေးအမင်တွေကြည့်အောင်ပေါက်နေတယ်ဘယင်းခွန်ကြီးတို့ဗိမ္မာရမင်းကြီးကိုယ်တိုင်ကနေပြီးတော့တခါတယ်ခေါ်ယူပြီးတော့ကြည်ရတဲ့အခြေအနေမျိုးထိအောင်ရှိတယ် ဒီလောက်ထူးဆန်းတဲ့ပုဂ္ဂိုလ်လက်ဘဝခြေဘဝတွေနုညံ့လို့ကြံထမ်းတဲ့နေရာသွားလို့နင်းလို့မရဘူးဘယ်နေရာသွားသွားတခါလဲရွှေထန်းစင်နဲ့သွားရယနေ့လိုကိုနုညံ့တဲ့ပုဂ္ဂိုလ်ဒီနေ့ဒီလိုမြတ်စွာဘုရားရှင်ရဲ့တရားတော်ကိုနာကြားရပြီးတော့မြတ်စွာဘုရားရဲ့သာသနာတော်ကိုဝင်ရောက်လို့တဲ့ဆန္ဒတွေဖြစ်ယနေ့မှာပရိသတ်တွေအားလုံးစင်ပြီးတော့သွားတဲ့အချိန်မှာမြတ်စွာဘုရားတန်ချင်းကပ်ပြီးတော့တပည့်တော်သာသနာတော်ဝင်ရောက်ယဟန်ပြုပါရစေခွင့်တောင်းလို့မြတ်စွာဘုရားအဲ့ဒီမှာယဟန်ပြုပေး ယဟန်ပြုပေးတဲ့အခါကလည်းကြတော့အဲ့ဒီကြောင်းတဲ့ထဲမှာနေတဲ့အခါဒီသောနာတထေတရဲ့ဂုံသတင်းကလည်းအင်မတန်မှကြီးတဲ့အခါကလည်းကြတော့အလုံးသောပြည်သူပြည်သားတွေမြို့သူမြို့သားတွေလာပြီးတော့ကြည်ကြဖူးမျောကြဆိုတော့အဲ့ဒီမှာသောနာတထေတယဟန်တော်ဟာသူမျောမှန်းတဲ့တရားတွေသူအားထုတ်ချိန်မရအောင်ဒီတရားဓမ္မတွေလာနေတာနဲ့ပဲသူ့ရဲ့တရားမှာအနောက်ရှက်ဖြစ်ဘုန်းကြီးတို့ယောဂီများတရားအလုပ်အားထုတ်ခြင်းတဲ့ပုဂ္ဂိုလ်မှလည်းပဲပရိသတ်တွေဧည့်သည်တွေဆိုတာဟာဘုန်းကြီးတို့အနှောက်အယှက်တွေမဖြစ်ပေဘူးလား အနောက်ဆက်တွေပဲသူ့အတွက်အနောက်ဆက်တွေဖြစ်နေတယ်အဲလိုနောက်ရက်တွေဖြစ်ပြီးတော့ငါတော့ဖြင့်တန်တာရဝတ္တဒုက္ခတော့တန်တရာဝဆင်းရဲကလွတ်မြောက်ရာအကျင့်တွေကျင့်ဖို့သာသနာတော်ဝင်လာခဲ့တယ်။သာသနာတော်ဝင်ရောက်လာတဲ့ကဒီလိုပြိဿကြီးနေတာငါနေသွားလို့ရှိရင်ငါရဲ့ကြီးရွယ်ချက်တွေတခုမှမပြည့်စုံပဲဖြစ်လိမ့်မယ်။အဲဒီတော့ဒီလူတွေမလားနိုင်တဲ့နေရာဟာတုတ်တန်တင်ကြိုင်းမယ်။အဲဒီတော့ရင်းတိုက်တော်တုတ်တန်ကိုငါသွားနေမယ်ဆိုပြီးတော့အဲဒီမှာရင်းတိုက်တော်တုတ်တန်မှလည်းပဲဒီလိုသင်္ကန်းကြောင်းလေးတွေနဲ့ တရားအထုတ်ပြီးတော့နေကြတဲ့သံဃာတော်တွေရှိကြအဲ့ဒီရင်းလိုက်တော်မှာသွားပြီးတော့အဲ့ဒီသောဏတထေတယဟန်ဟာသွားပြီးတော့တရားတွေအထုတ်တယ်တရားအထုတ်တဲ့အခါမှာလည်းပဲဘုန်းကြီးတို့ပို့ပို့တန်တန်လေးအထုတ်တာမဟုတ်ဘူးပြင်းပြင်းထန်ထန်ကိုအထုတ်တာပြင်းပြင်းထန်ထန်အထုတ်တဲ့နေရာမှာအခုသူ့ချီပွားတွေဟာဈဉ္ညာလျှောက်လို့မြေကြီးပေါ်မှာလျှောက်လို့မရဘူးအခုမြေကြီးပေါ်မှာဈဉ္ညာလျှောက်တယ် မြတ်စွာဘုရားဟောတဲ့ဒေသနာတော်အတိုင်းကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိဆိုတဲ့ဒေသနာတော်လာတဲ့အတိုင်းသွားနေတဲ့အမှုအရာကိုတခါလေရှုမှတ်ပြီးတော့ဈဉ္ညာရှုတယ်။အဲလိုဈဉ္ညာလျှောက်တဲ့အခါမှာလည်းပဲခြေပေါ်ရင်းကတခါလေအသားရင်းအရေတွေပွန်လန်ပဲ့ပြီးတော့တခါလေသွေးထွက်မလျှော်သောဇွဲလုံးလာနဲ့တခါလေကျိုးစားပြီးတော့လျှောက်တာပဲ။ဟိုသွေးတွေထွက်ရုံနဲ့တော့မရဘူးဆိုပြီးတော့တခါလေလျှောက်အယိုးတွေပါပေါ်သွေးတွေတန်သွေးတွေတန်တွေကရင်းနေတာပဲအဲ့ဒီနေကြီးပေါ်မှာ အဲဒီမှာခြေပွားနဲ့မလျှောက်နိုင်တဲ့အခါကာလကြတော့တခါဒါနဲ့နောက်မဆုတ်သေးဘူးမရနာသေးပဲနဲ့အဲ့ဒီမှာဒူးထောင်ပြီးတော့လက်ပွားနဲ့တခါတည်းတရိษံငဲ့သို့လက်ထောက်ပြီးတော့ဒူးကထောင်လိုက်လက်ကထောက်လိုက်နဲ့အဲ့ဒီမှာလျှောက်တာအဲ့ဒီကြတော့လက်ပွားတွေလည်းပေါက်ပြင်းစုပ်ပြတ်ဒူးတွေလည်းစုပ်ပြတ်ပေါက်ပြင်းအဲ့လိုကြိုးစားအဲ့လိုကြိုးကြိုးစားစားဝိညာဉ်ဆိုင်ပြီးကြိုးစားရင်းနဲ့တရားအသိဉာဏ်ဒုတိမယကိလေသာတွေကမလွတ်မြောက်နိုင် မလွတ်မြောက်နိုင်တဲ့အခါကာလကြတော့အဲ့ဒီမှာတင့်တော်တဲ့နေရာမှာထိုင်ပြီးတော့အဲ့ဒီသောဏယဟန်တော်ကြီးစဉ်းစားရင်မြတ်စွာဘုရားသာသနာတော်မှာဝရိယစိုက်ပြီးပြင်းပြင်းထန်ထန်ကြိုးစားအားထုတ်တဲ့ယဟန်တော်တွေရှိမယ်ဆိုရင်ငါလဲတပားအပါအဝင်ဖြစ်လိမ့်မယ်ငါဒီလောက်ကြိုးစားအားထုတ်ပါလျက်နဲ့ကိလေသာအသောတရားတွေမှငါမှမလွတ်မြောက်သေးပါပဲလားဒီတော့ လူပေါင်းလူလောကမှာစည်းစိမ်ဥစ္စာတွေငါမှာအပြည့်စုံရှိတယ်အဲဒါလူပေါင်းလူလောကမှာသွားပြီးတော့စည်းစိမ်ဥစ္စာတွေစီမဥစ္စာတွေနဲ့အာယုန်တွေခံစားပြီးတော့ကုသိုလ်ကောင်းမှု ပြုနေရပြုနေရရင်ကောင်းမှာပဲငါသာသနာတော်ကနေပြီးတော့လူဝလဲပြီးတော့အဲ့ဒီလောကီစည်းစိမ်ခံစားရင်းနဲ့ပဲကုသိုလ်ကောင်းမှုပြုတော့မယ်ဒီလိုစိတ်ထဲမှာအကြံစီဖြစ်တာအဲ့လိုအကြံစီဖြစ်တဲ့အချိန်မှာဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာဂိစ္စကုတ်တောင်ကျောင်းမှာတရင်သုံးနေတာ အဝေးကြီးပဲဒီမှာဒီရင်းလိုက်တော်ကြီးနဲ့အဲ့ဒီကိစ္စကုတ်တောင်ကျောင်းမှာသတင်းသုံးနေစဉ်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ညံတော်ထဲမှာအဲ့ဒီဘောနာတထေသားရဲ့အကြံစီကိုသိတော်မူတဲ့အတွက်ကြောင့်မို့အာရှိရဲ့ပုဂ္ဂိုလ်ရဲ့လက်ဆန့်ထားကွေးထားတဲ့လက်ကိုဆန့်လိုက်သလိုဆန့်ထားတဲ့လက်ကိုကွေးလိုက်သလိုချက်ချင်းတကူတော်နဲ့အဲ့ဒီမှာရင်းတိုက်တော်စီကိုမြတ်စွာဘုရားကြွသွားတယ်။ကွေးထားတဲ့လက်ကလေးကိုအာရှိရဲ့ပုဂ္ဂိုလ်ကဆန့်လိုက်တယ်ဆိုရင်အကြာကြီးလားခဏလေးလား ခဏလေးပဲအဲ့ဒီမှာချက်ချင်းသားပဲအဲ့ဒီကိစ္စကုတ်ကျောင်းတော်ကနေပြီးတော့အဲ့ဒီရင်းလိုက်တော့ရောက်ရောက်သွားတဲ့ခါကာလကြတော့အဲ့ဒီမှာဘင်္ဂတော်များတရင်သုံးတော်မူတဲ့နေရာဌာနတွေကိုလျှောက်ပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကြည်ပြီးတော့လျှောက်ပြီးသူတို့ရဲ့ဈဉ္ညာကြောင့်လက်ပတ်ကြည့်လက်ပတ်ကြည့်တဲ့အခါကမှကြည့်ပြီးတော့မှနတ်ပါတန်ဃာတော်တွေကလည်းနောက်ကလိုက်လာကြအဲဒီမှာဒီသောဏတထေတရဲ့ဈဉ္ညာလမ်းဘက်ကိုရောက်လာတဲ့အခါကျတော့ဖက်နဲ့လေဒီနေရာဟာနွားသက်ကုန်းကြီးကဲ့သို့ဖြစ်နေပါပေါ့လား ဒါဘသူဈဉ္ညာလမ်းလေလို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမေးတဲ့အခါသောနာတထေတရဲ့ဈဉ္ညာလမ်းမှာဗျာဆိုတော့အခုဘယ်မှာလဲဆိုတော့မြတ်စွာဘုရားမေးတဲ့အခါကလည်းကျတော့တန်ဃာတော်ရှင်မြတ်များကမြတ်စွာဘုရားကိုပင့်သွားမြတ်စွာဘုရားအတွက်ခင့်ထားတဲ့နေရာကိုတရင်သုံးပြီးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီသောနာတထေသားရဲ့စိတ်အကြံစီတွေကိုသိနေတဲ့အတွက်ကြောင့်သင်ဒီလိုကြံစီတယ်မဟုတ်လားလို့အမေရှိတဲ့ကမှန်လားပါဗျာတပည့်တော်ဒီလိုကြံစီမိပါတယ်လို့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်ထားတယ် အဲလိုလျှောက်တဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့သောနာတင့်ကိုငါဘုရားမေးမယ်သင်လူဘဝတုန်းကစောင့်အတက်ကိုသင်တတ်မြတ်အောင်ကျွမ်းကျွမ်းကျင်ကျင်သင်ကြားခဲ့ဘူးသလားလို့မေးတဲ့ကမှန်လားပါတပည့်တော်စောင့်အတက်ကိုကျွမ်းကျင်စွာတတ်မြောက်ခဲ့ပါတယ်ဆိုတော့ဒီလိုဆိုရင်တကယ်လို့သင်ရဲ့ကျိုးဟာစောင်းကျိုးတင်းနေမယ်ဆိုရင်အဲ့ဒီအတန်ဟာစောင်းတန်ဟာတာတာယာယာဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘုရား တကယ်လို့စောင်းကြိုးဟာယွန့်နေမယ်ဆိုရင်ရောအတန်ဟာတာတာရရဖြစ်နိုင်မှာမလားမဖြစ်နိုင်ပါဗျာဒီလိုဆိုရင်ဘယ်လိုလုပ်ရမလဲမတော့မလျော်မတင်းလေးပဲထားရပါတယ်ဗျာဆိုတော့မလျော်မတင်းထားရင်ရောစောင်းရင်အတန်ဟာတတရရဖြစ်နိုင်ပါမလားဆိုတော့တတရရဖြစ်နိုင်ပါတယ်ဗျာလို့လျှောက်တဲ့အခါကျတော့မှဘုရားရှင်ကိုရောင်မြတ်ကြီးဟာငါဘုရားရဲ့သာသနာတော်မှာလည်းပဲတရားအားထုတ်တဲ့ကဒီအတိုင်းပဲတဲ့စောင်းကြိုးများညင်းတဲ့ကဲ့သို့ပဲတဲ့

အတိတိတိလာဝိရိယအလွန်လျော့သောဝိရိယသည်ကိုသစ္စာယပြင်းဤတိဤအဖြစ်သို့တန်ဝတ္တတိဖြစ်ပါ၏တကယ်လို့ဝရိယယော့နေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာပြင်းဤတဲ့ဘက်ကိုကိုသစ္စာပြင်းဤတဲ့ဘက်ကိုရောက်ပြီးတော့သွားတတ်တယ်တဲ့ပြင်းဤပြီးတော့ဌိနမိတ္တတွေဝင်တတ်တယ်စိတ်တွေပြန့်လွင့်ပြီးတော့သွားတတ်တယ်တဲ့အဲ့လိုစိတ်တွေလည်းပြန့်လွင့်မသွားရအောင်အဲစိတ်တွေ ဥဒေသာစိတ်တွေလည်းပြန်လွှဲပြီးတော့မသွားရအောင် ပြင်းရင်ညင်ငွေ ပြီးတော့လည်းပဲမနေရအောင်ဒါသမတိဟာတွန်သောနာဝိရိယသမထံအဋိဋ္ဌဟံသောနာจิตသောနာဒါသမထို့ကြောင့်ဤဟာဤသာသနာတော်၌တွန်သင်သည်ဝိရိယသမထံဝိရိယနှင့်အညီအမျှရှင်သောသမာဓိကိုအဋိဋ္ဌဟတိဆောက်ပါလေလော ဝရိယနဲ့အညီအမျှတမာရီရှိစေရမယ်တဲ့တရားအထုတ်တဲ့ပုဂ္ဂိုလ်ဟာဝရိယနဲ့တမာရီမလုပ်ရမလဲညီညပြီးတော့နေရမယ်တကယ်လို့ဝရိယကလွန်ကဲနေရင်လည်းဥဒိစ္စပဲရောက်သွားမယ်ဝရိယကနေပြီးတော့တမာရီကလွန်ကဲနေရင်လည်းထိနာမိတာပဲဂျိုင်သွားမယ်ဒီတော့ဝိပဿနာဉာဏ်นี่ဖြစ်နိုင်မှာမလားဒီတော့ဝိပဿနာဉာဏ်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာတိတ်ပြီးတော့လွန်လွန်ကဲကဲကြီးဝိရိယလွန်ကဲလို့ရောဖြစ်ပါမလား ဝရိယမလွန်မဲနဲ့ဝရိယတွေလျှော့ချပြစ်လို့ရောဖြစ်ပါမလားဒီတော့အလင်အလတ်အနေအချင်းစောင်းကျိုးညင်တဲ့သူမျက်စိမှာပฏิပဒာမတင်းလို့မလျော့လို့ဒီမှာလည်းပဲဝရိယနဲ့တမာတိအညီများထားပြီးတော့ကြိုးစားပြီးတော့ရှုမှတ်လိုက်မယ်ဆိုပါရင်သင်အထုတ်နေတဲ့ဝိပဿနာတရားတွေဝိပဿနာဉာဏ်တူတွေဖြစ်လိမ့်မယ်အိန္ဒြေတွေလည်းပဲညီမြအောင်ကြိုးစားဆိုပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကတိုက်တွန်းပြီးတော်မူပြီးတဲ့အခါကျတော့အဲ့ဒီမှာကိုယ်တော်လည်း အားရှိတဲ့ပုဂ္ဂိုလ်ရဲ့လက်ဆန်းလိုက်သလိုပွေ့လိုက်သလိုချက်ချင်းကြီးသောနာမထေရရဲ့ရှိကနေပြီးတော့ရင်းတိုက်တော့ကနေပြီးတော့အဲ့ဒီမှာကိစ္စကုတ်တောင်ကျောင်းမြတ်စွာဘုရားပြန်ကြွသွားတယ်ရောက်သွားအဲ့ဒီမှာဘုရားရှင်ပြန်ကြွသွားပြီးတဲ့နောက်ပိုင်းမှာဟောဒီဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့အတိုင်းမတင်းလွန်မယောလွန်အနေအချင်းတရိဒဝရိယစိုင်းပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့နေတယ်အဲ့လိုရှုမှတ်ပြီးတော့သောတော်ကလိုဝရိယတွေလွန်လွန်ကင်းကင်းပြင်းပြင်းထန်ထန်ကြီးမဖြစ်ဘူး ပြင်းပြင်းထန်ထန်ကြီးနေနဲ့အာမထုတ်ဖဲနဲ့တကယ်ရော့ပြီးတော့လည်းမထားပဲနဲ့မယုံမတင်စောင်းကျုံညင်းတယ်လို့ပေါ်လာသမျှအာယုံလေးတွေကိုစောင့်ပြီးတော့ရှုမှတ်နေတယ်အဲလိုစောင့်ပြီးတော့ရှုမှတ်နေရင်းကနေပြီးတော့စိတ်ဒီကြည်မှုတမာရီတွေရအဲ့ဒီတမာရီတွေထက်တန်အားကောင်းစွာရလာတဲ့အခါကလာကြတော့ရုပ်သဘောနံသဘောဖြစ်ပြသဘောတွေသိအဲဒီကနေဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်မဲ့အစဉ်စဉ်ပိုးစဉ်စဉ်ဆက်ရောက်ပြီးတော့အဲဒီမှာသောနာဆိုတဲ့ ယဟန်သောနာဆိုတဲ့မထေဟာကိလေသာအာသောကုန်ခန်းပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်တော်မူရဲ့အဲလိုဝရိယဆိုင်ပြီးတော့တတိထပြီးကြိုးစားအားထုတ်တဲ့အတွက်ကြောင့်မို့သောနာမထေဟာတရားအသိဉာဏ်လူတွေမရပေဘူးလားဗျာကဲဒီတော့ဘုန်းကြီးတို့ယောဂီများဟာလည်းပဲတကယ်တရားသိဉာဏ်လူတွေရကျင်တယ်ဆိုရင်ပေါ့ပေါ့တန်တန်လေးအားထုတ်နေလို့ရပါမလား အဲတော့ပုဂ္ဂိုလ်တဏ္ဍန်လေးအာထုတ်မနေဘဲနဲ့ကြိုးစားပြီးတော့ဝရိယစိုက်ပြီးတော့ကြိုးစားလိုက်မယ်ဆိုရင်မိမိလူကျင်တဲ့တရားတွေမရနိုင်ပေဘူးလားဗျာရနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားကြိုးစားပြီးအာထုတ်ပြီးဆိုရင်ကတော့ဖြင့်ဘယ်နေရာမှာပဲဖြစ်ဖြစ်ဝရိယလေးလိုတယ်ဝရိယနဲ့ညီမျှလောက်တဲ့တမာရီရောမလိုပေဘူးလားဗျာအဲတမာရီနဲ့ဝရိယကိုအညီမျှထားပြီးတော့ကြိုးစားသွားမယ်အာထုတ်သွားမယ်ဆိုပါရင် အဲ့ဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်ဓူရီနှင်းနှင်းရမှာလားမြန်မြန်ရမှာလားကျင်မြန်မြန်ကြီးရမယ်မြန်မြန်ရခြင်းရင်ဘုန်းကြီးတို့ယောဂီများတရားကိုပေါ်ပေါ်စောစောအားထုတ်ရမှာလားကြိုးကြိုးစားစားအားထုတ်ရမှာလားအဲကြိုးကြိုးစားစားအားထုတ်တဲ့ဝရိယကိုရှေ့တန်းတင်ပြီးတော့ဝရိယစိုက်ပြီးတော့ကြိုးစားမယ်ဆိုရင်တရားဓူရီရနိုင်သည်ဒါကြောင့်အယံပိဓမ္မောနာထကရဏောဘေကဝေယဟံတော်များအိုချက်သားတို့ ယံပိဓမ္မောဤကဲ့သို့မတွန်းမဆုပ်အားထုတ်သောလုံလဝိယရှိခြင်းဟုသောသဘောတရားသည်လီနာထကရဏောမိကိုရာကိုပြုတတ်သောတရားတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဩစာ ကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပြီတည်း